ဘုန်းကြီးဓမ္မဒါနအမတဒါနအဖြစ်တရားလူပေးလူမှာကဒီတိပဋ္ဌာနာသုတ်တံဒေသနာတော်မှာဖွင့်ပြထားတဲ့ဣရိယာပဋ္ဌာပိုင်းကိုဘုန်းကြီးဓမ္မဒါနတရား လူပေးလူမှာဖြစ်ပါဣရိယာပဋ္ဌာပိုင်းဆိုတဲ့အတိုင်းဣရိယာပုတ်၄ပါးရှုမှတ်ပွားများအထုပ်ပုံများကိုမြတ်စွာဘုရားက ဟောကြားပေးထားတဲ့အတိုင်းဒီဣရိယာပု၄ပါးရှုမှတ်ပုံကိုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကအားလုံးကလေးကစရှုရမှတ်တာဟောကြားညွှန်ပြပေးတာဖြစ်ပါတယ်ဣရိယာပဋ္ဌာန်ပိုင်းမှာကိစ္ဆံတောဝါကိစ္ဆံမိတိပဇာနာတိထီတောဝါထီတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိ တယံနောဝါတယံနောမိတိပသနာတိဒီဣရိယာပု၄ပါးမှာကိစ္ဆံတော်ဝါကိစ္ဆံမိတိပသနာတိဆိုတာသွားနေတဲ့အမူအရာလေးကိုသွားနေမှသိအောင်ရှုသိနေရမယ်ဒီသွားတဲ့အမူအရာရှုမှတ်ပုံကိုဘုန်းကြီးယောဂီတို့ကို၃ရက်ထန်နဲ့ဟောကြားခဲ့ပြီးပြီ။ သွားတဲ့အခါမှာခြေတလန်းကိုတစ်ချက်မှတ်နဲ့သွားတာရှိတယ်နှစ်ချက်မှတ်နဲ့သွားတာရှိတယ်သုံးချက်မှတ်နဲ့သွားတာရှိတယ်ဒါကတော့ဘုန်းကြီးတို့ယောဂီများကိုအကျမ်းစာပေါ့ရှုတာမှတ်တာအောင်သင်ပြဒီတဲ့ဒီတဲ့ရဲရှိအားထုတ်တဲ့ပုဂ္ဂိုလ်များကြတော့ဒီဇင်းညာသုံးချက်မှတ်ချက်အဲဒီမှာ6ချက်မှတ်ဆိုတာလေးကိုလည်းပဲ အထကရာဆရာဖွင့်ပြထားကြွတာကြွဆွဲလန်းလွတ်ချနင်းကြွလိုက်တာလေးရေဆွဲလိုက်တာလေးရေလန်းလိုက်တာလေးရေလွတ်လိုက်တာလေးရေချလိုက်တာလေးရေနင်းလိုက်တာလေးဒီ၆ချက်အဲ့ဒီ၆ချက်ရှုမှတ်ပုံကိုလည်းပဲထပ်ကြတာဆရာဖွင့်ပြထားပါတယ်လက်တွေ့နေရာအဖြစ်တကယ် ရိုးရိုးသေးသေးအားထုတ်လို့ရှုမှတ်မှုတွေကိုနိုင်နိုင်နေနေရှုနိုင်ပြီဆိုတော့ယောဂီကြတော့အဲ့ဒီ၆ချက်မှတ်တောင်ကျဲနေသေးတယ်မှတ်အဲ့ဒီတော့၉ချက်10ချက်ဒီလိုထင်မှတ်တာရှိတယ်ကိုကျဲဆိုတာကတော့ကြွားခိုက်ကလေးမှာကြွားမှုတွေမဆုံးမချင်းရှုနေတာကြွားတယ်ကြွားတယ်ကြွားတယ် ကြွားမှုလေးဆုံးသွားသည့်အထိအောင်ရှုရတယ်၃ချက်လောက်ရှုတာရှိတယ်၄ချက်၅ချက်ရှုတာရှိတယ်ဒါပါတော့၃ချက်လောက်လမ်းခိုက်ကလေးမှလည်းပဲရှေ့ကိုတည်ရခြင်းတည်ရခြင်းလမ်းသွားတာလေးကိုလမ်းတယ်လမ်းတယ်လမ်းတယ်ဆုံးသွားသည့်တရားအဲဒီမှာဆုံးလို့ချလိုက်တဲ့အခါမှာလည်းပဲချတယ်ချတယ်ချတယ်အောင်နင်းမိသည့်တရား အဲ့ဒီလိုပေါ့ကိုးချက်အဲ့ဒီမှာမှတ်လို့ရအဲ့ဒီထဲမှာချင်းစေကလေးတွေပါထက်မှတ်နိုင်ပြီဆိုရင်တော့လည်းပဲကိုးချက်၁၀ချက်၁၂ချက်မှတ်လို့ရတော့အဲ့ဒီမှာကြမ်းနဲ့ထိတာဖိလိုက်တာအဲ့ဒီသဘောလေးတွေကထည့်ရှုမှတ်မယ်ဆိုရင်ကတော့ဒီတဲ့ဒီတဲ့ပို့ပြီးတော့မှတ်တရားပုံများသွားအဲ့ဒီလိုတကယ်နိုင်နေလာတဲ့ယောဂီကြတော့အကုန်လုံးခုပြောတဲ့အတိုင်းမှတ်နိုင် ဘုန်းကြီးပြောပြတဲ့အတိုင်းပဲအကုန်လုံးကိုမှတ်လိုက်တယ်ကဲလောက်ကိုမှတ်ချက်တွေမှတ်နိုင်တာကိုဘုန်းကြီးကဘုန်းကြီးထိုင်းနိုင်ငံမှာမဟာချူလာလောင်ကွန်းဆိုတဲ့ဘာသာဝိနည်းတက္ကသိုလ်ကြီးကနေပြီးပြင်ပြီးတော့တရားစခန်းပြင်ပြီးတော့တရားပြတော့ဒီဈဉ္ဉံလေးတွေနဲ့ပတ်သက်ပြီးတော့ဘုန်းကြီးက ခု၃ချက်မှတ်၅ချက်၆ချက်မှတ်နောက်ချင်းစကလေးတွေမှတ်ပုံတန်လေးတွေပြောနောက်ဒီထဲမှာအခုလို၉ချက်၁၀ချက်၁၂ချက်၁၅ချက်စသည်မှတ်နိုင်ပုံလေးတွေပြောပြအဲ့ဒီကပုဂ္ဂိုလ်တွေဟိုတက္ကသိုလ်ဆိုတော့တက္ကသိုလ်ကျောင်းသားတွေတက္ကသိုလ်ကျောင်းသားတွေဆိုလို့ဘုန်းကြီးတို့ လူပုဂ္ဂိုလ်တွေမဟုတ်ပါဘူးယဟန်နေယဟန်နေတိရရှင်နေဘုန်းကြီးတို့မြန်မာ ရဟန်းတော်ကျောင်းသားအဲ့ဒီမှာ900နီးပါးရှိပါအဲ့ဒီတက္ကသိုလ်ကြီးမှာရှားရှားနိုင်ငံတွေလည်းဒီလိုပဲကမ္ဘောဒီးယားတို့လောတို့အဲ့ဒီပုဂ္ဂိုလ်တွေလည်းဒီမှာကျောင်းတက်နေတယ်ရှိပါအဲ့ဒီမှာတရားစခန်းမှာတက္ကသိုလ်ရဲ့ဆရာတွေရောဆရာမတွေရောနာကြားပြီးတော့ဒီဈဉ္ညာနဲ့ပတ်သက်တာလေးတွေမြင် အဲ့ဒီမှာပါကျုပ်ဖြစ်တဲ့ပုဂ္ဂိုလ်တွေလူပါကျုပ်လူပါကျုပ်လူဒီပုဂ္ဂိုလ်တွေကတော့သူတို့ရဲ့ဆောင်းကနေပြီးတော့ပဲစီရီကင်မရာနဲ့လာတဲ့ဟာတွေကိုကြည့်။အဲဘုန်းကြီးနဲ့တွေ့ဆုံတဲ့အခါကလည်းကြတော့သူတို့တရားအထုတ်တုန်းကလည်းပဲဒီလိုအရှင်ဘုရားပြပေးတဲ့အမှတ်တွေစိတ်စိတ်သူတို့စိတ်စိတ်ဆက်ဆက်မှတ်နိုင်ခဲ့ပါတယ်ဆိုတာကို အဲ့ဒီကပါရုပ်ဆရာတို့တွေကပြောပြတယ်ဘယ်မှာအထုတ်တာလဲမြန်မာနိုင်ငံလားအထုတ်သလားလို့မေးတော့မဟုတ်ဘူးတဲ့မာသီဆရာတော်ဘုရားကြီးထံကနေပြီးတော့တပည့်တော်တို့သာသနာပိုင်ဆရာတော်ကြီးကကမ္မဋ္ဌာန်းဆရာတောင်းလို့မာသီဆရာတော်ဘုရားကြီးကကမ္မဋ္ဌာန်းဆရာနှစ်ပါးခွင့်ပြုပေးလိုက်တယ်ဟဲ့ဒီကအကြီးမှုဖြစ်တဲ့ဆရာတော်ကြီးဥပသဘာစာရ အဲဘုန်းကြီးသွားပြီးတရားပြတဲ့အချိန်မှာဆရာတော်ကြီးဥပဒဘာဇာရပြန်လုံတော်မူပြီးတာနှစ်နှစ်ရှိသွားပြီအဲဒီဆရာတော်ကြီးဥပဒဘာဇာရစီမှာတပည့်တော်တို့တရားအထုကြပါလေဆိုတော့ပြောပြပါတယ်ခုတပည့်တော်တရားပြပေးနေတာနဲ့ဆရာတော်ကြီးဥပဒဘာဇာရတရားပြတာနဲ့ရောလို့꿰ပြမှုရှိတာလုံးဝမ꿰ပြပါဘူးဒီတိုင်းပါပဲဒီပါစီဆရာတော်ဘုရားကြီးရဲ့နေ့ ဟိုရှင်ဘုရားပြနေတာကိုကြည့်တော့လည်းပဲမာသီဆရာတော်ဘုရားရဲ့ဤစနစ်ကြကြရှင်ဘုရားပြပေးနေတာကိုဒီလိုလိုဒီအစီဒီကင်မရာကနေကြည့်ပြီးတော့နားနေပါတယ်။ဒါကြောင့်ဈဉ္ဉံကတကယ်ရှုမှတ်ရင်တကယ်အသေးစိတ်လေးတွေကိုတည်တည်ချာချာရှုမှတ်နိုင်သွားတယ်။အစာပိုင်းမှာတော့တရားမှတ်ရမှာတွေပြောစဉ်လုံးကတော့ဟောဒီလောက်များတာကြီး မှတ်မှမှတ်နိုင်ပါမလားလို့စိတ်ထဲကဖြစ်ပေမဲ့တကယ်တမ်းကြိုးစားအားထုတ်တဲ့ပုဂ္ဂိုလ်အတွက်ကြတော့အဲ့ရလေးတွေအသေးစိတ်အကုန်မှတ်နိုင်တယ်။ဘာနဲ့ဥမှတ်တူလဲဆိုတော့ဘုန်းကြီးတို့မြန်မာ ဆိုင်ဝိုင်းကြီးတွေမြန်မာမြန်မာဆိုင်ဝိုင်းကြီးတွေတီးတဲ့ပုဂ္ဂိုလ်ဟာပရိသတ်ဘက်မှာလှည့်ပြီးတော့သူဆိုင်ဝိုင်းရဲ့အလေကောင်ကနေထိုင်ပြီးတော့တီးတယ်။သူက ပုံလုံးလေးတွေဘယ်လောက်ထိအောင်ပါတယ်ဆိုတာတော့မသိဘူးပေါ့ခွေးအကြီးအသေးအကုန်လုံးပရိသတ်ရှေ့မှာလှည့်ပြီးတော့တီးနေပြီမယ်လို့လည်းပဲစီးချက်ဝါချက်ညီအောင်တီးရတဲ့အခါမှာနောက်ပိုင်းမှာလုံးဝမမြင်ရတဲ့ဘုံလုံးလေးတွေကိုလည်းပဲမလွဲအောင်တီးသွားနိုင်ဘာကြောင့်လဲဆိုတော့ဒီတိခတ်မှုကိုနိုင်နေကျွမ်းကျင်တယ် အဲ့ဒီလိုနိုင်နေကြွားကျင်နေတဲ့အတွက်နောက်လေကြည့်စရာမလိုပဲနဲ့မလွဲအောင်တီးနိုင်တယ်လို့ပဲတဲ့အခုတရားရှုမှတ်လို့ရှုမှတ်မှု နိုင်နေလာတဲ့ပုဂ္ဂိုလ်ဟာဘယ်အာယုံပဲပေါ်ပေါ်ပေါ်လာတဲ့အာယုံကိုလုံးဝတတိမလွတ်တော့လုံးဝတတိကပ်ပြီးတော့တတိမြဲနေတယ်ရှုနိုင်သွားတယ်။အဲကြောင့်မို့အသေးစိတ်လေးတွေကိုစိတ်ဥစိတ်ဆကစပြီးတော့မလွတ်အောင် ဈဉ္ညာမှတ်မှလည်းပဲခုမှတ်ချက်တွေဘလောင်များများဒါတွေကိုပြည့်ပြည့်စုံစုံရှုမှတ်နိုင်ပါတယ်ဒါကတော့ရက်ရှိအားထုတ်တဲ့အခါမျိုးမှာရှုမှတ်နိုင်တာဖြစ်ပါတယ်ဒီရက်တူလေးလောက်ကတော့တစ်ချက်မှနှစ်ချက်မှသုံးချက်မှဆိုရင်လုံလောက်နေပါအဲ့ဒီလောက်မှတ်ဖို့ပါဒါဘုန်းကြီးတို့သွားတဲ့အမူအရာမှတ်ဖို့ ရှုမှတ်တဲ့အခါမှာလည်းပဲဘုန်းကြီးပြောနေကြရှုတိုင်းရှုတိုင်းရှုက အာယုံပေါ်မှာရှုစိတ်ကလေးမြဲသွားပြီဆိုရင်ပေါ့ရှုစိတ်ကလေးမြဲသွားဖို့ဆိုတာနိဝရဏတွေကင်းသွားမှာကမေသန္တာပြပါဒထိနမိတဥဒိစ္စကုက္ကုစဝိဇိကိစ္စဘုန်းကြီးတို့နိဝရဏပဲခွာရေးဆိုတာ ਨੇ ဟုတ်ခဲ့ပြီပြီ အဲ့ဒီနိဗ္ဗာန်တရားတွေကိုပယ်ခွာနိုင်ဖို့အတွက်တတိအဆောင်ရှောက်လေးထားပြီးတော့မပြတ်ရှေ့မှနောက်မှဒီစက်နေအောင်မှတ်နေလို့ရှိရင်ဒီနိဗ္ဗာန်တရားတွေဟာလုံးဝဝင်ခွင့်မရတော့ဘူးလေမင်းကပြောတဲ့လောဘဒေါသမောဟဆိုတဲ့ကိလေသာတရားတွေဝင်ခွင့်မရတော့ဘူးတတိအဆောင်ရှောက်လေးထားပြီးရှုမှတ် အဲ့ဒီလိုဝင်ခွင့်မရတဲ့အချိန်ဒီမှာတကယ်အရှုခံအာယုံရဲ့သဘောအမှန်ကြွကြိုက်မှာကြွလာတဲ့သဘောလေးကြည်ချင်းတွေ့ချင်းကြွလာတဲ့သဘောလေးပေါ်လာတဲ့သဘောလေးလေးလာတဲ့သဘောလေးဒီသဘောလေးတွေတွေ့ရလမ်းလိုက်တဲ့ခါမှလည်းဒီတိုင်းပဲဒီပြင်းတွေ့ချင်းရွေ့ရွေ့သွားတာတင်းသွားတာတောင့်သွားတာဒီသဘောလေးတွေဒီတစ်ဖက်ကရွေ့သွားတာတင်းသွားတာတောင့်သွားတာဖြစ်ပေမဲ့ဟိုတစ်ဖက်ကကြတော့ဟောတောင့်ခိုင်းနေ လမ်းနေဆိုတဲ့အခါမှာညာခြေလမ်းနေတဲ့အချိန်မှာဘယ်ခြေကနေထောက်ထားတဲ့အတွက်ထောက်ခံတောင့်တင်းနေတဲ့သဘောသွားတွေ့ရဘယ်ခြေလမ်းနေတဲ့အခါမှာလည်းဟိုဘက်ကလမ်းမှုကတီဗီပြီးတီဗီရွေ့သွားနေတယ်ဒီဘက်ကညာခြေကတကူလုံးရဲ့ခန္ဓာကိုယ်ကို ထောက်ထားတာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမှာထောက်ခံတောင့်တင်းနေတဲ့သဘောသွားတွေ့ရအဲ့ဒီလိုကိုအာလုံးသိနေတယ် ချလိုက်တဲ့အခါကျတော့လေတီဗီချင်းတီဗီချင်းရွေ့ရွေ့ပြီးကြသွားတော့လေးလေးပြီးကြသွားတော့ဒီသဘောလေးတွေသိရကျမ်းနဲ့ခြေပွားနဲ့ထိလိုက်တဲ့အခါကျတော့လေမာသဘောပြိုသဘောကျမ်းသဘောနုသဘောပူသဘောအေးသဘောစတယ်သဘာဝလေးတွေထင်လာတယ်ဒါကြောင့်မို့ရှူတိုင်းရှူတိုင်းဟာယောဂီပုဂ္ဂိုလ်ဟာ ဝါယောဓာတ်ကိုလည်းပဲဒီနေ့ရှားရှားတွေ့ရတယ်ဒေဇောဓာတ်ကိုလည်းဒီနေ့ရှားရှားတွေ့ရတယ်အာဘောဓာတ်ဒီနေ့ရှားရှားတွေ့ရပထဝီဓာတ်တကယ်တော့ပထဝီဓာတ်ဆိုတာမာရာကျမ်းတာပြောတာနုညံ့တာအဲ့ဒီထဲမှာပေါ့မှုလေးမှုဆိုတာလည်းပဲပထဝီဓာတ်ထဲမှာပါပါတယ်သို့တော်လည်းပဲဒီဇောဓာတ်ဆိုတာမီးဆိုတာအပေါ့ဓာတ်မှုဒီဇောဓာတ်တဲ့ပေါ့တဲ့သဘောထင်ရှားရင်ဒီဇောဓာတ်ကိုထင်ရှားတယ်ပြောလိုက်တာလေးတဲ့သဘောထင်ရှားရင် အဘောဓဆိုတာယူစည်းဖွဲ့စည်းရေတိုက်မှုလေးတဲ့သဘောတင်ဆိုင်အဘောဓတွေထည့်ပြီးအဲ့တော့ပထဝီဓာတ်ထဲမှာလည်းပဲပို့မှုလေးမှုဆိုတာအကုန်ပါပါတယ်ယောဂီပုဂ္ဂိုလ်ဟာအဲ့လိုစိတ်တွေနိဝရဏကင်းလို့စိတ်တွေငြိမ်သွားရင်အဲ့ဒီဈဉ်ဉဏ်ရှောက်နေရင်းနဲ့ပဲဒီတဘာတဘာဝတွေကိုမှထင်တယ်ကြွားတဲ့ကလေးမှလည်းပဲဒီသဘောလေးတွေလမ်းတဲ့ကလေးမှလည်းပဲရွေသဘောတင်းသဘောတောင်းသဘော ခြားတဲ့ကလေးမှလည်းပဲဒီတိုင်းပဲရွေသဘောလေးသဘောရမ်းနဲ့ထိတဲ့အခါမှာလည်းမာသဘောပြောသဘောစတယ်တကယ်တဘာဝလက္ခဏာလေးတွေကောင်းကောင်းထင်လာအဲ့ဒီတဘာဝကိုသိတယ်ဆိုတာဟာယုံနာကိုသိတာပဲဓာတ်တဘာဝလေးတွေဆိုတာယုတ်တရားတွေသိနေတဲ့စိတ်လေးကနံတရားလေးအဲ့ဒီမှာသဘောလေးတွေသိနေပြီဆိုရင်ယုံနာကိုသိနေတာဒါယုံနာသိပြီဆိုရင်အမှန်သိသွားတာ အမှန်သိသွားပြီဆိုရင်အတ္တဒိဋ္ဌိသက္ကာဒိဋ္ဌိပြုတ်သွားအဲဒီအတ္တဒိဋ္ဌိသက္ကာဒိဋ္ဌိပြုတ်ပြီဆိုရင်ဘယ်ကလွတ်သွားပြီယုံနာမြင်ရင်ဒိဋ္ဌိစဉ်ပယ်ခွင်လွတ်နိုင်သည်ယုံနဲ့နာကိုအမှန်သိလိုက်အမှန်မြင်လိုက်ပြီတဘာဝတသဘောလေးတွေကိုအမှန်မြင်လိုက်ပြီဆိုရင်ငါသူယောက်ျားမိမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲလာခဲ့တဲ့အတ္တဒိဋ္ဌိသက္ကာဒိဋ္ဌိလုံးဝပြုတ်သွားလုံးဝပြုတ်သွားတဲ့အတွက်ကြောင့်အပေကလွတ်သွားတယ် ပဲဆင်းရဲတွေကလွတ်သွားတယ်ဒါကြောင့်မို့အဲ့ဒီအမှန်တဘာဝလေးကို မြင်အောင်သေချာစူးစူးဆိုက်ဆိုက်ရှုဖို့လိုပါတယ်ဈဉ္ညာလျှောက်တဲ့အခါမှာဈဉ္ညာကိုသေသေးချာချာစူးစူးဆိုင်ဆိုင်လေးရှုဖို့အဲဒီလိုသေသေးချာချာစူးစူးဆိုင်ဆိုင်ရှုမှလည်းတကယ်သဘာဝသဘောလေးတွေမြင်တာအဲဒီဟာလေးတွေကိုဒီတင်းမှုလေးတွေကလည်းတင်းပြီးပြောက်တောက်မှုလေးတွေကလည်းတောက်ပြီးပြောက်ရွေ့မှုလေးတွေကလည်းရွေ့ပြီးပြောက်လေးမှုကလည်းလေးပြီးပြောက်ပုံပေါ့မှုကလည်းပေါ့ပြီးပြောက်တယ် ဘယ်အရာမှမမြဲပုံတွေကိုလည်းပဲဉာဏ်ထဲမှာပေါ်လာလိမ့်မယ်အစနဲ့အဆုံးရှုစရာအာယုံလေးရဲ့အစနဲ့အဆုံးအစနဲ့အဆုံးဖြစ်တဲ့အပြက်ကိုတည်တည်ချာချာဉာဏ်နဲ့တတိတွေ့လာတယ်။ဒါကြောင့်ဈဉ္ဉဏ်လျှောက်ရင်းနဲ့ယုံနာဖြစ်ပြသဘောတွေကိုကောင်းကောင်းဉာဏ်သက်ဝင်သွားတယ်မမြဲတဲ့အနေဆအနေဆလက္ခဏာမမြဲတာကိုတွေ့ပြီးဖြစ်ပြီးပြက်နေတဲ့သဘော တွေ့ပြီးဆိုရင်ဝိကဒုက္ခနဲ့အနတ္တကမကြာမီသောအချိန်မှတခါလေဆင်းရဲတာ စိုးမရတာဒါတွေကိုအကုန်လုံးသဘောပေါက်သွားလိမ့်မယ်အဲ့ဒီလိုဉာဏ်တွေပြည့်စုံပြီဆိုရင်ကတော့ဥပက္ခမဉဏ်ပူဉဏ်ဆိုတာကတော့ရဖို့တေချာနေပါပြီဒါကြောင့်ဈဉ္ဉဏ်လျှောက်ပြီးရှုမှတ်ရင်းနဲ့လေတရားသဘောတွေတွေ့တရားသဘောတွေသိပြီးတော့ဘယ်လွတ်နိုင်လောက်တဲ့ဝိပဿနာဉာဏ်အဆင့်တွေရောက်သွားနိုင်လဲဆင်းရဲငြိမ်းတဲ့ဉာဏ်အဆင့်တွေအောင်လည်းရောက်သွားနိုင်ကိုယ်ကလည်းကိုယ်ကလည်းတကယ်ကြိုးစားပါရမီလည်းပြည့်ပြည့်စုံမှာ နောက်ထီတော်ဝါထီတော်မိဒီပဇာနာတိထီတော်ဝါရတ်တော်လီဝါရတ်လျင်လီဝါရတုံးရဆဲရခက်ရစင်မူလီထီတော်မိဒီရတ္တိဟူ၏ပဇာနာတိတိဧဝါတိအောင်ရှုရတ်တဲ့အမူအရာလေးဒီနေ့ကဘုန်းကြီးတို့ယောဂီများကိုဈဉ္ဉံရှောက်ပြီးတော့ပြတဲ့အခါမှာဘုန်းကြီးကဈဉ္ဉံဆုံးပြီဆိုရင်ဗလက်နဲ့ရက်လိုက်ဆိုပြီးရက်တဲ့မှတ်ပြီးပြောပြ အဲ့ဒီဟာကခိတ္တခဏရက်တာအခုထိုင်ပြီးရှုမှတ်တယ်လို့ဈဉ္ဉံလျှောက်ရှုမှတ်တယ်လို့သူ့ကိုတီးတဲ့ရက်ပြီးတော့ရှုမှတ်မယ်ဆိုရင်လည်းပဲရှုမှတ်လို့ရပါတယ်အဲ့ဒီမှာဈာရှိစွာရက်မှာဖြစ်တဲ့အတွက်မိမိရဲ့ရက်တဲ့အခါမှာဒီအလင်းနေရာမျိုးကိုတရားထိုင်တဲ့နေရာမျိုးကိုဖွင့်တယ်နာညာနံသို့မဟုတ်တိုင်နံ အဲ့ဒီနေတဲ့နေရာနားကိုတိုင်တဲ့နာယံနဲ့ထိပြီးတော့အဲ့ဒီနေရာမှာရက်ရရက်တဲ့ခါမှာအောက်ကအခင်းကြီးဆူကြီးပုံမှာမရက်ရအောင်အောက်ကမာတဲ့ပုံမှာရက်ရအောက်ကဆူကြီးပုံမှာပြုတ်ဤနေတဲ့ပုံမှာရက်ရင်ခြေတော့မမြဲတော့အဲ့ဒါကြောင့်မို့ရက်တဲ့အခါကလပ်မှာမာတဲ့နေရာလေးနေရာယူရအဲ့လိုနေရာလေးယူပြီးတော့ရက် ရက်တယ်ရက်တယ်ရက်တဲ့ကံမှာကြာရှည်စွာရမှာဖြစ်တဲ့အတွက်မိမိရဲ့အနေထားပေါ့ခြေတော့ကိုကိုကချဲချဲလေးရမှာကြာရှည်စွာရနိုင်သလားဓမ္မမို့စိတ်စိတ်ကလေးရမှာကြာရှည်စွာရနိုင်သလားဆိုတော့ကိုကကိုရွေးချယ်ရရွေးချယ်ပြီးကြရတယ်ဒုအဖြစ်တော့နည်းနည်းခက်ချဲချဲလေး ခြေတော့ကိုချင်းပြီးရက်တာကပို့ပြီးတော့အဆင်ပြေလိမ့်မယ်အဲ့လိုရက်ပြီးတော့လက်ကြီးကိုလည်းတွန်းနှန်းကြီးချပြီးတော့မမှန်တယ်လေဈဉ္ညာသွားတော့ကလို့လက်ကလေးကိုရှေ့ဘက်ချင်းပိုင်မယ်နောက်ဘက်ချင်းပိုင်မယ်လက်ကငြိမ်နေပြီ ခန္ဓာကိုယ်တစ်ခုလုံးငြိမ်နေတယ်ဘာမှလှုပ်ရှားမှုမရှိဘူး အဲ့ဒီအချိန်မှာမိမိရဲ့ခန္ဓာကိုယ်ဆံပြားကခြေပြားခြေပြားကဆံပြားဆိုတော့ဒီကိုယ်လုံးကိုအာယုန်လေးစိုက်ဒီကိုယ်လုံးကိုအာယုန်လေးစိုက်ပြီးတော့ရက်တယ်ရှုလိုက်နောက်တစ်ချိန်ရက်တယ်ရှုလိုက်တခါတည်းတကယ်မှမိမိအသက်ရှူချလိုက်တာနဲ့တွားပြီးတော့တစ်ချက်သေးချသွား မိမိရှုပြီးသွင်းချလိုက်တာနဲ့ဟောယတ္တာယတ္တာလေးမှတ်တာနဲ့တစ်ထပ်လေးကြာအဲဒီလိုယတ္တေယတ္တေယတ္တေရှုနေရတယ်သူဒီကိုယ်လုံးကိုအာယုံစိုက်ပြီးရှုနေရအဲဒီလိုရှုနေတဲ့အခါမှာခန္ဓာကို တောင့်တင်းနေတဲ့သဘောကြီးထောက်ကန်နေတဲ့သဘောကြီးကိုသွားသိနေလိမ့်မယ်ထောက်ကန်နေတာလည်းပဲဝါရောပဲတောင့်တင်းနေတာလည်းဝါရောပဲ အဲ့ဒီရက်တဲ့ခါမှာဝါယောဓာတ်ရဲ့သဘောဟာထင်ရှားနေနေတယ်ဒါကိုကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကထောက်ကန်တောင်းတင်းလျော်ခြင်းတမီရင်းရလှုပ်ရှား ရွေသွားတတ်သည်သူလိုရာပဲတွန်းလျက်ဆောင်သည်ဝါယောဓာတ်တိမှန်မြတ်ယောဂီထောက်ကန်နေတာလဲဝါယောဓာတ်တောင့်တင်းနေတာလဲဝါယောဓာတ် လှုပ်ရှားနေတာလဲဝါယောဓာတ်လျော့သွားတာလဲဝါယောဓာတ်ရင်းနေတာလဲဝါယောဓာတ်ရိုင်းနေတာလဲဝါယောဓာတ်လှုပ်နေတာလဲဝါယောဓာတ်ရွေ့နေတာလဲဝါယောဓာတ်ကိုကရှေ့ဆိုရင်ရှေ့ဘက်ကိုရွေ့သွားတယ်နောက်ဘက်ဆိုနောက်ကိုရွေ့သွားတယ်ဒါဝါယောဓာတ်တွေအခုဘုန်းကြီးကဘုန်းကြီးတို့ယောဂီများရတယ်လို့ရှုနေတဲ့အချိန်ဒီကုလုံးမှာအာယုဆိုင်ရှုနေတဲ့အချိန် ထောက်ကန်နေတဲ့သဘောယောဂီတွေ့ရင်တွေ့လိမ့်မယ်တောင့်တင်းနေတဲ့သဘောယောဂီတွေ့ရင်တွေ့လိမ့်မယ်ရိမ်နေတဲ့သဘောကိုယောဂီတွေ့ရင်တွေ့လိမ့်မယ်လှုပ်နေတဲ့သဘောကိုယောဂီတွေ့ရင်တွေ့လိမ့်မယ်ဘာကိုပဲတွေ့တွေ့အဲ့ဒါအမှန်တဘာဝပဲခန္ဓာကိုယ်ဆိုတဲ့ပုံမှန်တရားကြီးပျောက်ပြီးတော့အဲ့ဒီထောက်ခံတဲ့သဘောတွေ့တယ်တောင့်တင်းနေတဲ့သဘောတွေ့တယ်ရိမ့်နေတဲ့သဘောတွေ့တယ်လှုပ်နေတဲ့သဘောတွေ့တယ်ရွေ့နေတဲ့သဘောတွေ့တယ် အဲ့ဒါအမှန်တဘာဝလေးသိနေတာယတ္တယမန်တိတိတိချာချာမြင်အောင်ကြည့်ဆိုတဲ့ဉာဏ်နဲ့တိချာမြင်အောင်ကြည့်ရပဂရိမျက်စိနဲ့ယောဂီကြည့်ရမှာမဟုတ်ဘူးဉာဏ်မျက်စိနဲ့တကယ်ကိုယက်နေတဲ့မူရာလေးကြည့်တိချာလေးကြည့်ယက်တယ်ဆိုတဲ့အခါမှာဘုန်းကြီးတို့ခေါင်းပုံကနေပြီးတော့ရေဒီလောင်းချလိုက်တဲ့အခါမှာအဲ့ဒီကနေပြီးတော့ခေါင်းပုံကမျက်နှာမျက်နှာကနေပြီးတော့ဒီကရဲအောက်ကိုရင်ပတ်စသည် ရေတွေစီးဆင်းသွားလိုက်တာနောက်ဆုံးခြေတော်ဘဝကနေပြီးတော့ကျမ်းကိုရှိအောင်ဆင်းသွားကိုယ်စိတ်ကိုယ်လည်းပဲတကိုယ်လုံးခန္ဓာကိုယ်အပေါ်ကနေပြီးတော့ခြုံပြီးတော့ရက်တယ်ရက်တယ်အဲ့ဒီမှာရှုပါအဲ့ဒီလိုရှုနေစဉ်မှာလက်ကရှေ့ကိုပိုက်ထားတယ်လက်လေးနှစ်ဖက်ကရှေ့ကိုပိုက်ထားတဲ့အခါကလည်းကြတော့အဲ့ဒီလက်ကလေးနှစ်ဖက်နဲ့ဝမ်းပိုင်းနဲ့သွားထိနေတယ်လက်နှစ်ဖက်နဲ့ အဲ့ဒီမှာလမောင်းသားလေးနဲ့ဝမ်းပိုင်းနဲ့သွားထိနေတဲ့ခါကျတော့ရန်နေတဲ့အချိန်မှလည်းပဲဝင်လေထွက်လေရှိနေတာပဲလေ။နေကရှူးနေတာပဲမရှူးဘဲမနေလို့မရဘူး။အဲ့ဒီမှာဝမ်းပိုင်းလေးကလေလေးရှူသွင်းတဲ့တက်ကဝမ်းပိုင်းလေးကတင်းပြီးဖောင်းကားလာ။လေလေးထွက်သွားတဲ့ကဝမ်းပိုင်းလေးကရောကျသွားတယ်။လက်မောင်းလေးနဲ့ဝမ်းပိုင်းကိုထိနေတဲ့ခါကျတော့ ဒီွေချင်းဒီွေချင်းဖောင်းကားလာတာလည်းတွေ့တယ်ဒီွေချင်းဒီွေချင်းရော့ကျသွားတာလည်းတွေ့တယ်အဲ့ဒီမှာဒီရက်တယ်လို့မှန်ရင်ကနေပြီးတော့ဖောင်းနေပိနေဖောင်းနေပိနေရရင်နဲ့ယောဂီပုဂ္ဂိုလ်ရှုနေလို့ရတယ်အဲ့ဒီဖောင်းမှုပိန်မှုအာယုံလေးပုံမှာပဲစိတ်ကလေးဆိုင်အဲ့ဒီလိုရှုနေရင်ကဒီကတလေရက်တဲ့အမူအရာလေးပါတွေ့တဲ့ဖောင်းနေပိနေရက်တယ် ပေါင်းတယ်ပိနေရက်တယ်ဒါယောဂီရှုပုံတွေဘုန်းကြီးပြောနေတာနော်ယောဂီတို့ရှုတတ်အောင်ရရှုရရှုဆိုလို့ဘာရှုလို့ရှုအောင်မသိပဲဖြစ်တယ်ဒါရရင်နဲ့ယောဂီရှုနေပုံလေးရက်တဲ့အမူအရာကိုရှုနေတယ်အဲဒီလိုရှုရင်ကဖောင်းမှုပင်မှုလေးထင်ရှားလာရင်ဖောင်းမှုပင်မှုလေးရှုတယ်အဲဒီဖောင်းမှုပင်မှုလေးနဲ့ရတ္တာလေးနဲ့တွဲပြီးတော့ရှုတယ် အဲ့ဒီလိုရှုလို့ယောဂီပုဂ္ဂိုလ်ဟာရနေတယ်ဒီလိုရှုနေရင်ကယောဂီရဲ့သိဉာဏ်တွေထဲမှာခန္ဓာကိုယ်ဟာဒီခန္ဓာချင်းပြီးလှုပ်နေတဲ့သဘောတွေတောင့်တင်းနေတဲ့သဘောတွေထောက်ကန်နေတဲ့သဘောတွေဒါတွေသိနေနည်းနည်းလေးအချိန်ကြာလာတဲ့ခါကျတော့ထိုင်ရှုတယ်လို့ပဲသူလည်းဝေဒနာတွေပေါ်တာပဲ။ ဘာဝေဒနာတွေပေါ်မလဲဆိုရင်တော့ခြေပွားနဲ့ကြမ်းနဲ့ထိထားတဲ့နေရာကပူတဲ့ဝေဒနာပေါ်လာတတ်တယ်။အဲဒီမှာပူတဲ့ဝေဒနာပေါ်ရင်ဒီထိုင်ရှုတော့ကလိုပဲပူတယ်ပူတယ်ရှုလို့ရတယ်။အဲဒီပူမှုလေးတစ်ခုတည်းကိုတတ်တတ်ပူတယ် ပူတယ်လို့ခံစားမှုလေးကိုထက်ကထက်ကထက်ကထက်ကရှုနေလို့ရတယ်လို့စောစောကဖောက်မှု ပေမှုထိုင်မှုနဲ့ ပူတာလေးကိုပါတွဲပြီးတော့ဖောင်းနေပိန်နေပူတယ်ဖောင်းနေပိန်နေပူတယ်ခုနကရက်တဲ့မူရလေးနဲ့တွဲရှုတယ်လို့ဒီမှာပူတာလေးနဲ့တွဲရှုလို့ရတယ်ဓမ္မမဟုတ်ဒီမှာရက်တယ်ပူတယ်ရက်တယ်ပူတယ်ဒီလိုတွဲရှုလို့လည်းရမိမိရှုခြင်းတယ်လို့ထင်ရှားတယ်လို့ရှုသွားရုံနဲ့အဲ့ဒီပူမှုဝေဒနာလေး ရှုနေတဲ့အခါမှာရှုမှတ်လိုက်တိုင်းရှုမှတ်ချက်တိုင်းမှာ ပူတယ်လို့ရှုလိုက်တိုးလာလိုက်ပူတယ်ရှုလိုက်တိုးလာလိုက်အဲ့ဒီဝေဒနာရဲ့ခံစားမှုလေးရဲ့တိုးတိုးတိုးတိုးလာတဲ့သဘောကိုယောဂီပုဂ္ဂိုလ်သိအဲ့လိုသိနေတာဉာဏ်ပဲလေသိမှုပဲဝိပဿနာရဲ့တရားကပညာပညာဆိုတာသိမှုပဲသိနေရ သူဘယ်လိုဖြစ်နေတယ်လဲရော့သွားရင်ရော့သွားတာသိရမယ်တိုးလာရင်တိုးလာတာသိရမယ်ရွေ့နေရင်ရွေ့နေတာသိရမယ်ပျောက်သွားရင်ပျောက်သွားတာသိရမယ်သိဖို့လိုရမယ်ပြောင်းအောင်ရှုခိုင်းနေတာမဟုတ်ဘူးယောဂီတို့ကဝေဒနာတစ်ခုကိုပြောင်းအောင်ရှုရမယ်လို့မဆိုလို့သူကသူပျောက်သွားတယ်ရှုမှတ်မှုတွေအားကောင်းလာရင်ဝေဒနာကတေးတေးတေးတေးဝေးဝေးပြီးတော့လုံးဝမရှိတော့ပဲချုပ်ပေါက်သွားတာကိုတွေ့ရတယ်ဒါကသူ့ဟာသူပျောက်သွားတာကိုကပြောင်းအောင်ရှုတာမဟုတ်ဘူး ကိုရှုနေတာကသိအောင်ရှုတာဒါကြောင့်မို့ခြေပွားကအခုပူနေတဲ့ဝေဒနာလေးကိုရှုတဲ့အခါမှာရော့သွားတယ်ဆိုတာမရှိဘူးတစ်ချက်မှလိုက်ဒိုးလာလိုက်တစ်ချက်မှလိုက်ဒိုးလာလိုက်တစ်ချက်မှလိုက်ဒိုးလာလိုက်ဝေဒနာလေးရဲ့မှတ်ချက်တိုင်းမှတ်ချက်တိုင်းဒိုးဒိုးဒိုးဒိုးဒိုးဒိုးဒိုးဒိုးပူလာဘာနဲ့တူလဲဆိုတော့ဆရာဝန်ဟာ ကိုယ်စီရောက်လာတဲ့လူနာကိုသွေးပေါင်ချိန်တာနဲ့တူဆရာဝန်ကသူ့ရဲ့သွေးပေါင်ချိန်စက်ကလေးကိုဒီမှာချပြီးတော့လက်မောင်းနှမ်းမှာ သူ့ရဲ့ပတ်ဆက်ရှိတာရင်းနဲ့ပတ်လိုက်တယ်ပတ်ပြီးတော့ဟိုကပြဓာတိုင်လေးထောင်ထားလိုက်တယ်ဟိုကဒီကဒီမှာလေလုံးလေးနဲ့ဒီခါလဲကန်ပြီးတော့ပိတ်ပြီးတော့လေလုံးလေးတစ်ချက်နှိမ့်လိုက်ပြဓာလေးကတက်သွားလိုက်တစ်ချက်နှိမ့်လိုက်တက်သွားလိုက်တစ်ချက်နှိမ့်လိုက်တက်သွားလိုက် အဲ့ဒီယောဂီရဲ့ဒီပူမှုဆိုတဲ့ဝေဒနာလေးရှုနေတဲ့အခါမှာဝေဒနာလေးရဲ့တူတူတူတူလာပုံဟာအဲ့ဒီပြဓာလေးတက်တက်လာလို့ဘဝတစ်ခါနှိမ့်လိုက်တက်လာလိုက်တစ်ခါနှိမ့်လိုက်တက်လာလိုက်တက်လာတယ်လို့ဒီမှာလည်းတစ်ချက်မှလိုက်တူလာလိုက်တစ်ချက်မှလိုက်တူလာလိုက်တစ်ချက်မှလိုက်တူလာလိုက်ရောသွားတယ်မရှိအဲ့ဒီမှာပဲအဲ့လိုတူတူလာဘလောက်တိအောင်တက်လာနိုင်လဲဆိုရင်ခြေဘဝကနေခြေဘမိုးခြေဘမိုးကခြေမျက်စိခြေမျက်စိကခြေသလုံး ခြေသလုံးကနေဒူးထီအောင်တက်နိုင်တာတက်စမ်းပြီစီဇွဲနဲ့သိခံပြီးတော့ရှုရအဲ့ဒီကရှုပြန်တော့လေတစ်ပြေးတစ်ချက်မှတစ်ချက်တည်းတစ်ချက်မှတစ်ချက်တိုးနေအဲ့ဒီမှာတက်သွားလိုက်တာပေါင်ရင်အဲ့ဒီကနေခါအဲ့ဒီကနေရင်ပန်းအဲ့ဒီကနေပခုံးအဲ့ဒီကနေခေါင်း မျက်နှာတကိုယ်လုံးထီအောင်ဒီမှာအပူတွေကရော့သွားတယ်မရှိဘူးအဲ့လိုတကိုယ်လုံးကိုတက်လာပြီဆိုတော့ဟောနောက်ဆုံးတက်เสียရမရှိတော့ဘူး တက်เสียမရှိတော့အခုဒီမှာဆရာဝန်ကလည်းဗျာတိုင်လေးလေလုံးလေးနှိမ့်တဲ့ကတစ်ချက်နှိမ့်တစ်ချက်တက်တစ်ချက်နှိမ့်တစ်ချက်တက်နဲ့ဗျာလေးတွေကတက်တက်တက်နောက်ဆုံးတက်လို့မရှိတဲ့တက်เสียမရှိတော့တဲ့အခါကျတော့ရပ်သွားတယ်ရပ်သွားပြီးတဲ့နောက်ရောဘာဖြစ်လာလဲဆိုတော့အဲ့ဒီဗျာလေးတွေကတဆင်ချင်းတဆင်ချင်းတဆင်ချင်းတဆင်ချင်းရော့ရော့ရော့ရော့ရော့ရော့ရော့ရော့ရော့ကျလာ အဲ့ဒီလိုပဲယောဂီရဲ့ဝေဒနာဟာလည်းပဲကိုမှုဆိုတဲ့ဝေဒနာဟာတက်ဆရာမရှိတော့ကုန်သွားပြီအဲ့ဒီခါကျတော့ပူရာလေးကိုမှန်လိုက်ရောသွားလိုက်ပူရာလေးကိုမှန်လိုက်ရောသွားလိုက်သူ့အတူတဖြည်းဖြည်းရောကြသွားတာကိုတွေ့ရတယ်။သို့မဟုတ်တကိုယ်လုံးချက်ချက်တောက်ပြီးတော့ဒီဖြာနေအောက်ကတံပြားပူကြီးပေါ်မှာရက်နေရတယ်လို့တကိုယ်လုံးချက်ချက်တောက်ပူလောင်နေတယ်။ချက်ချက်တော့ပူလောင်နေရင်လည်းဒါကိုသိခံတယ်ကြသိခံရတယ် ယောဂီတို့မြန်မာစကားလေးရှိတယ်သိခံရင်နိဗ္ဗာန်ရောက်သည်ဆိုတဲ့စကားအဲ့ဒီသိခံရင်နိဗ္ဗာန်ရောက်သည်ဆိုတဲ့စကားဟာတခြားနေရာမှာအသုံးချရမှာမဟုတ်ဘူးအခုတရားအားထုတ်နေတဲ့နေရာမှာအသုံးချရမှာတရားအားထုတ်နေတဲ့နေရာမှာဘုန်းကြီးတို့ကုကိုကိုကိုခန္ဓာကဖြစ်ပေါ်တဲ့ဝေဒနာကိုသိခံရအဲ့ဒီမိမိကိုယ်ကိုမိမိသိခံပြီးတော့ရှုသွားရမယ် အဲ့ဒီဝေဒနာလေးကိုယောဂယောဂီပုဂ္ဂိုလ်သိခံပြီးရှုတော့ရှုတိုင်းရှုတိုင်းရှုမှတ်ချက်တွေဟာရှုရအာယုံခံစားမှုလေးပုံမှာချက်ချကြသွားဘောကဘူလိုက်မှန်လိုက်ဘူတဲ့ဘောမှတ်စိတ်ကလေးကြောင့်မှန်လိုက်နောက်တစ်ခါဘုံမူလေးမရှိတော့ဘူးနောက်တစ်ခါထပ်ပြီးဘူလိုက်မှန်လိုက်ပြောက်သွားလိုက်နောက်တစ်ခါဘူလိုက်မှန်လိုက်ပြောက်သွားလိုက်အဲ့ဒီပူမှုသဘောလေးဟာခန္ဓာကိုယ်ဗေနန်းကပူတယ်ဆိုတာကိုမှတ်စကြည့်လို့မရတော့ဘူး ရှီဘွားကဘူရာလည်းမဟုတ်ဘူးခြေသလုံးကဘူရာလည်းမဟုတ်ဘူးပေါင်ကဘူရာလည်းမဟုတ်ဘူးခန္ဓာကိုယ်ကဘူရာမဟုတ်ဘူးခေါင်းကဘူရာမဟုတ်ဘူးအဲဒီမှာရှုနေတဲ့ယောဂီရဲ့ဉာဏ်ထဲမှာပူသဘောလေးပဲသိနေတယ်ဘာကြီးဆိုတာမရှိတော့ပုံမှန်တဏ္ဍာအထဲကူတရက်လုံးဝမမြင်တော့ပူသဘောတတ်တက်ကလေးပဲအဲဒီလိုပူသဘောလေးတတ်တက်ကလေးသိနေတာဒါအမှန်သိပဲတေဇောဓာတ်လေးသိနေတာ ဘာဓာတ်ကိုသိနေတာလဲတေဇောဓာတ်ကလေးကိုသိနေတာအဲ့ဒီပူတဲ့သဘောလေးပဲသိနေတာအဲ့ဒီတေဇောဓာတ်လေးကယုတ်သိနေတဲ့စိတ်လေးကနာအခုဘုရုံးကတော့ပူရာဟာငါပဲငါခန္ဓာကိုယ်ကြီးပူရာပဲလို့ငါအနေနဲ့ပဲသိအခုအမှန်တန်ရှုလို့တကယ်ခန္ဓာကိုယ်ဆိုတဲ့ဘယ်နေရာရဲ့လို့ခန္ဓာကိုယ်မှန်းဆလို့ကိုမရတော့ ပူသဘောတတ်တဲ့ကလေးပဲသိတော့တယ်ဟိုကဘူရာလေးနဲ့ဒီကမှတ်သိစိတ်လေးနဲ့ဟိုကဘူရာလေးနဲ့ဒီကမှတ်သိစိတ်လေးနဲ့ထားဘူရာလေးကတခြားသိနေတာလေးကတခြားဘူရာလေးကတခြားမှတ်သိနေတာလေးကတခြားနှစ်ခုဘူရာလေးကယုံမှတ်သိနေတာလေးကနာဘူရာလေးကယုံမှတ်သိနေတာလေးကနာအဲ့ဒီမှာငါလည်းမရှိဘူးသူလည်းမရှိဘူးယောက်ျားမိမဆိုတာရှာမတွေ့ဘူးပုဂ္ဂိုလ်တ attva သူငါလုံးဝမရှိတော့ယုံနဲ့နာလေးနှစ်ခုပဲရှိတာကိုသိရတယ်အဲ့ဒါအမှန်သိတယ် အဲ့ဒါတရားကိုသိတာဗာတရားလဲဆိုရင်ယုတ်တရားနဲ့နာတရားကိုအဲ့မှာသိသွားဝေဒနာရှူရင်းနဲ့ကိုသိသွားနောက်ဓက္ကဓက္ကဓက္ကဓက္ကဒီပုံမှာပဲရှုစိတ်ကလေးမြဲနေပြီဆိုတဲ့အခါကလကြတော့မှာရှုမှတ်မှုတွေကနိုင်နေလာဒီဘက်ကစိတ်ဉာဏ်မှုတမာရီကအားကောင်းလာဉာဏ်တွေကထက်လာပြီဆိုတဲ့အခါကြတော့မှာဟော မှတ်ချက်တိုင်းမှတ်ချက်တိုင်းပူတယ်လို့မှန်လိုက်ပြက်သွားလိုက်နောက်ထပ်ဘုံမှုအသစ်ပေါ်လာလိုက်မှန်လိုက်ပြက်သွားလိုက်နောက်ထပ်ဘုံမှုအသစ်ပေါ်လာလိုက်မှန်လိုက်ပြက်သွားလိုက်အဲ့ဒီခံစားမှုဝေဒနာလေးရဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောတွေကိုကိုယ်တိုင်ဉာဏ်နဲ့ကိုဓာတ်ထိတွေ့ရအဲ့ဒီလိုတွေ့အောင်ရှုရတာဘုန်းကြီးကဖြစ်ပြက်ဆိုတာနဲ့ကိုယ်ကလိုက်ဖြစ်ပြက်နေတာမဟုတ်ဘူးအကုန်လုံးဟာဖြစ်ပြက်ပဲလို့ပြောတာနဲ့ကိုကအကုန်လုံးဟာဖြစ်ဖြစ်ပြီးပြတ်တတ်တဲ့သဘောပဲလို့ဒီလို သိနေတဲ့အသည့်တွေဟာသုတမယအသည့်တွေနာဘူးလို့ကြားဘူးလို့သိတယ်ဖတ်ဘူးလို့သိတယ်အဲ့လိုသိဟာသုတမယဉာဏ်ပဲဘာဝနာမယဉာဏ်မဟုတ်ဘူးအခုယောဂီပုဂ္ဂိုလ်ကရှုနေရင်းနဲ့ကိုဒီဖြစ်ပြီးပြတ်သွားတဲ့သဘောလေးကိုတိတိသွားတာတကယ်ဘာဝနာမယဉာဏ်အစစ်ပဲဝိပဿနာဉာဏ်အစစ်ပဲအဲ့ဒီဉာဏ်ကမှနိဗ္ဗာန်ကိုပို့ပေးတယ်တိခံပြီးရှုခြင်းအပြင်အဲ့ဒီဉာဏ်တွေပေါ်လာတယ် ဒါကြောင့်မို့အဲ့ဒီဉာဏ်တွေပေါ်လို့အစင်းစစ်ဒီဉာဏ်တွေပြည့်စုံရင်နောက်ဆုံးအခုဖြစ်ပြီးပြည့်နေတဲ့သဘောတွေပြက်စဲရက်စဲသွားတဲ့အငြိမ့်တဲ့နေပါကိုယ်တိုင်မျက်မှောက်ပြုတွေ့တည်သွားနိုင်တယ်ဝေဒနာရှူရင်းနဲ့တရားရသွားနိုင်ဝေဒနာရှူရင်းနဲ့ယဟန္တာဖြစ်သွားနိုင်ဒါကြောင့်ဘုန်းကြီးတို့ယောဂီများရပ်ပြီးရှုတဲ့အခါမှာလည်းပဲထိုင်ရှုတယ်လို့ပဲဖြစ်ပေါ်လာတဲ့ဝေဒနာတွေပေါ်လာရင်လည်းအဲ့ဒီဝေဒနာတွေကို အဲ့ဒီဘက်မှာအာယုံစိုက်ပြီးတော့ရှုသွားဖို့ပဲဒါမှမထင်ရှားဘူးဆိုရင်ပြန်ပြီးတော့ရက်နေတဲ့အမူအရာဖြစ်စေဖောင်းမှုပင်မှုပဲဖြစ်စေဒါလေးကိုပြန်ပြန်ရှုသွားအဲ့ဒီလိုရက်ပြီးရှုရင်းနဲ့တရားသဘောတွေတွေ့ပြီးတရားတွေပေါက်မြောက်သွားတာဘုန်းကြီးတို့မြန်မာနိုင်ငံမှာမော်လမြိုင်ဘက်ကတော်ကူးဆိုတဲ့ရွာကြီးမှာသတင်းသုံးတဲ့တော်ကူးဆရာတော်ဆိုတာရက်တဲ့ဣရိယာပုံနဲ့တရားသဘောတွေတွေ့ ရက်တဲ့ဣရိယာပုနဲ့တရားဉာဏ်လေးပေါင်းမြောက်သွားတယ်အဲ့ဒီဆရာတော်ကြီးစီမှာသွားပြီးတရားအထုတ်တဲ့ပုဂ္ဂိုလ်တွေဟာအထံဣရိယာပုနဲ့လည်းရှုရတယ်ဈဉ္ဉံဣရိယာပုနဲ့လည်းရှုရတယ်အထူးအားဖြင့်ဒီရက်တဲ့ဣရိယာပုကိုအထူးပြုပြီးတော့ဆရာတော်ကြီးကညွှန်ကြားပေးတယ်အခုရက်တဲ့ဣရိယာပုရှုမှပုံဟာဒါပဲယောဂီဒီတိုင်းလေးပဲရှုသွားရုံထိုင်မှတ်တယ်လို့ပဲ ထိုင်မှတ်တယ်လို့ပဲခန္ဓာကိုယ်ပေါ်ကအခုဖြစ်တာလေးတွေဝေနေရာကစိတ်ကနေဟိုနေရာကပူကနေဒီနေရာကကြိုက်ခဲတာလေးတွေအမျိုးစုံပေါ်လာပေါ်လာတာလေးကိုလက်ရှုသွားရုံနဲ့ဒီလိုရှုရင်းကမနေ့ကဘုန်းကြီးပြောတယ်မျက်စိနန္ဒလျာကိုစိတ်ဆိုတဲ့၆ဓာရကနေပြီးတော့အာယုံဆင်းအာယုံတစ်ခုကိုမိမိအာယုံထဲမှာမြင်လိုက်ရင်လည်းမြင်နေရှုသွားအောင်နာမှာသက်ရှိတန်တက်မဲ့အတံပဲဖြစ်စီကြားလာရင်ကြားရင်ကြားရင် ဒါရရင်နဲ့လည်းရှုရထိုင်ရင်ရှုမှတ်တယ်လို့ပဲရရင်နဲ့လည်းရှုမှတ်ရဒီတိုင်းပဲအားလုံးမြင်ကြကြားကြနားကြစားကြဒုတိကြကိုစိတ်ကူးစဉ်းစားကြံစည်ကြမှာစပြီးတော့ပေါ်လာတဲ့အာယုန်တိုင်းအထူးအလေးထားပြီးရှုမှတ်အထုတ်ဖို့ပါဒီတုတ်ကူးဆရာတော်ကြီးကရက်တဲ့ကမ္မထံရက်တဲ့ဣရိယာပုဂ္ဂိုလ်ဘာကြောင့်အထူးပြုပြီးညွှန်ကြားရတာလဲဆိုရင်ရက်တဲ့ကမ္မထံကဝရိယပူပါတယ် တကယ်လို့ဝိရိယမပေါ်လို့ရှိရင်ပြက်လဲသွားတယ်စိတ်တွေထွက်သွားတယ်ဆိုရင်ဒီကိုယ်လုံးကိုကန်လှုပ်လိုက်တယ်လို့အိမ်ငိုက်သွားပြီဆိုရင်ကတော့ပြက်ကြပြက်ကြသွားမယ်အဲဒီတော့မလဲအောင်ဟာယောဂီကပူပြီးဝိရိယပူပြီးတော့ခန္ဓာကိုပူပြီးညာဆိုင်လို့ရတရားသဘောတွေနဲ့ပဲထိုင်ရှုမှတ်တယ်လို့ပဲဈဉ္ညာလျှောက်ရှုမှတ်တယ်လို့ပဲအဲဒီမှာ ဝိပဿနာဉာဏ်နေသောသောကပြောတဲ့သဘာဝလက္ခဏာတွေတာမညာလက္ခဏာတွေအာလုံးထင်လာလိမ့်မယ်အဲ့ဒီရှုမှတ်တဲ့ရှုမှတ်တိုင်းရဲ့ဖြစ်ပြီးပြတ်သွားတဲ့သဘောတွေကိုကိုယ်တိုင်ဉာဏ်နဲ့ဓာတ်ထိတွေ့တယ်အဲ့ဒီတော်ကုဆရာတော်ကြီးဟာဒီရက်တဲ့ကမ္မထံကိုထူးပြုပြီးတော့ညွှန်ကြားပေးခြင်းဟာဝိရိယပူပြီးတော့ထားရတဲ့အတွက်ထိနာမိတာမဝင်နိုင်ဘူးစိတ်ပြန့်လွင့်မှုတွေနဲ့ အဲ့ဒါကြောင့်မူတာကိုအဓိကထားပြီးညွှန်ကြားပါလေခုဘုန်းကြီးတို့ယောဂီများလဲဒီရက်တဲ့ကမ္မထံပေါ်ရက်တဲ့ဣရိယာပုလေးနဲ့လည်းပဲမိမိတို့ထိုင်ဣရိယာပုနဲ့ရှုမှတ်ရတာအဆင်မပြေဘူးဝေဒနာတွေပေါ်လို့ပဲမမှတ်နိုင်တာပဲဖြစ်စေစိတ်တွေထွက်လို့ပဲမမှတ်နိုင်လို့ပဲဖြစ်စေအဲ့ဒီခါမျိုးမှာကိုရက်တဲ့ဣရိယာပုလေးနဲ့မိနစ်30 45မိနစ်စသည် တဏှာဤစသည်ကိုရပ်နိုင်တယ်လို့ရပ်ပြီးရှုမှတ်နိုင်တယ်လို့ရှုမှတ်အဲဒီလိုရပ်ပြီးရှုမှတ်ခြင်းအပြင်သွေးနေတွေဟာတကူလုံးကိုပို့ပြီးပြန့်နှံ့စေတယ်သွေးနေတွေတကူလုံးပြန့်နှံ့နေတော့ယောဂဗျာတွေကင်းတာပေါ့ဒါကြောင့်ရတဲ့ဣရိယာပုလေးနဲ့လည်းပဲယောဂီတို့ ရှုပါဒါဟာမြတ်စွာဘုရားထိတော်ဝါထိတော်မိတိပသနာတိ ရရင်ရက်တဲ့အမူအရာလေးသိရမယ်သိအောင်ရှုရမယ်ဆိုတဲ့အတိုင်းရက်ကမ္မထာလေးနဲ့လက်ရှုမှတ်လို့ရပါတယ်။ရသော်ဘုရားလက်ထက်ကဒီလိုရက်ပြီးတော့ရှုမှတ်ရင်နှလုံးသွင်းရင်းနဲ့တရားရသွားတဲ့ပုဂ္ဂိုလ်တွေတော်တော်များများရှိပါတယ်။မြို့သားတွေကတိတ်တဆိုတဲ့မထေဟာဒါအမျိုးကောင်းသားချမ်းသာတဲ့တတိတကြွယ်သားရသော်ဘုရားရဲ့တရားလေးနာရတဲ့အခါကျတော့မှ သာသနာတော်ဝင်ရောက်ပြီးတော့ယဟန်ပြုပြီးဒီတရားတွေကိုအထုတ်လို့တဲ့စိတ်ဆန္ဒဖြစ်ပြီးတော့သာသနာတော်မှာယဟန်ပြုယဟန်ပြုပြီးပြန်တော့လည်းပဲဝိနည်းသိက္ခာပုဒ်ဒီနားလည်ဖို့လိုသေးတယ်ယဟန်ပြုုံလေးပြုရင်တော့အပြစ်အပတ်တွေကအများကြီးဖြစ်ကုန်လိမ့်မယ်အဲတော့ဝိနည်းသိက္ခာပုဒ်ဒီကိုနားလည်ဖို့အတွက်သူငါးနှစ်တိုင်တိုင်ဝိနည်းတရားတွေကိုလေ့လာ လင်းလာပြီးပြီဆိုတော့မှတန်တရာဝတ္တဒုက္ခတော့တန်တရာဝဆင်းရဲကလွတ်မြောက်တဲ့ဝိပဿနာတတိပဋ္ဌာန်အကျင့်တရားတွေမေခင်အကျင့်တရားတွေကိုငါချင်းချံအားထုတ်တော်မယ်ဆိုပြီးမြတ်စွာဘုရားထာမှာကမ္မထာယူအားထုတ်ပုံအားထုတ်နည်းတွေယူနာကြားပြီးတော့မှတပိတ်တလုံးသင်္ကန်းသုံးတယ်နဲ့အဲ့ဒီမှာတောထွက်ပြီးတော့တောနဲ့ထွက်လာပြန်တော့လည်းပဲကိုယ့်အတွက်နေစရာသင်္ကန်းချောင်းရှိဖို့လိုတယ်သင်္ကန်းချောင်းရှာရ နေစရာလေးရပြန်တော့လည်းပဲမိမိဆွမ်းခံစားဖို့အတွက်ဆွမ်းခံရရှာရဆွမ်းစားပဲနေလို့လည်းပဲအသက်မရှိနိုင်အဲတော့သဗ္ဗေတ္တအာဟာရထိတိကတတ္တဝရရဲ့အသက်ဟာအာဟာရပုံမှာတည်တယ်လေဒါကြောင့်အာဟာရကိုမြည်ဝဲရအဲလိုမြည်ဝဲနိုင်ဖို့အတွက်ဆွမ်းခံရွာလေးရှိတဲ့ကဒေါ်တယ်လေးတည်းတွေ့အဲဒီမှာဒေါ်တယ်က ပုဂ္ဂိုလ်ကလည်းပဲတရားတရားအင်မတန်မှရှိတဲ့ပုဂ္ဂိုလ်ဆိုတော့အရှင်ဘုရားတပည့်တော်တို့စွမ်းအတွက်မပူပါနဲ့တပည့်တော်တို့စားတယ်လို့ရှင်ဘုရားကလည်းပဲလူတန်းမှရှင်ဘုရားအာထုတ်လို့တဲ့တရားကိုအေးအေးချမ်းချမ်းအာထုတ်တော်မူပါဒါနဲ့သူတွေ့ထားတဲ့လှိုင်ကူလေးရဲ့သွားပြီးတော့တရားအာထုတ်တော်လှိုင်ကူမှာစောင့်နေနာဒီသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေရောက်လာရင် နေရာဖယ်ပေးရတယ်အဲတော့သီလနဲ့ပြည့်စုံတဲ့လူကပုဂ္ဂိုလ်တော့ပေါက်လာရင် နေရာဖယ်ပေးရတယ်ဒါပဲဖြစ်ဖြစ်စဉ်းစားကြည့်ဖို့နေရာဖယ်ပေးရလို့ရှိရင်စိတ်ထဲမှာ မကြင်မချမ်းဖြစ်တယ်မကြင်မနှက်တွေဖြစ်တယ်တနေရာလေးကိုနေရာရွှေ့ရရင်ဒါမှသိကျင်တတ်ကြတာမဟုတ်ဘူးဒီပြည့်နေရာမပြောနဲ့ကိုတရားထိုင်တဲ့နေရာလေးကိုကြည့်ကိုထိုင်နေတဲ့နေရာလေးကိုဟိုမသိတဲ့လူကဝင်ထိုင်ရင်ဒီ အဲ့ဒီအချိန်မှာယောဂီကတရားမှတ်လို့ကိုမရအောင်အဲ့ဒီနေရာပဲလှမ်းလှမ်းကြည့်သူထသွားရင်ငါရွှေ့ထိုင်တယ်ဘုန်းကြီးကဘုန်းကြီးရွှေမင်းဝန်သာသနာရိပ်တာဆိုတာဘုန်းကြီးမဟာစီရိပ်တာကြီးမှနေတဲ့အခါအဲ့ဒီရွှေမင်းဝန်သာသနာရိပ်တာမှာတန်ခါလစ်လက်တဲ့အတွက်ကြောင့်သာသနာရေးဝန်ကြီးဌာနကနေပြီးတော့ဘုန်းကြီးကိုပြင့်ပြီးတော့ အဲ့ဒီရှင်မင်းဝန်သာသနာရိပ်တာကိုလူတန်းထားတာဖြစ်ပါတယ်အဲ့တော့အဲ့ဒီရှင်မင်းဝန်ရိပ်တာတဲမှာယင်းဆရာတော်ကြီးလက်ထက်ကခြံရစ်တဲ့သီလရှင်တွေ40လောက်ရှိပါတယ်သို့သောက80လောက်ရှိတယ်ဒါပေမဲ့ဘုန်းကြီးဒီရိပ်တာကိုကြွလာတော့မယ်ဆိုတော့အာဒီဆရာတော်ကမရဘူးစီကံကြည့်တယ်အဲ့တော့မတို့တို့ပြေးမှာပဲဆိုရင်မထွက်ပြေးတာ40လောက်ပြောင်းသွားတယ် 40ပဲကျန်တော့အဲဒီမှာ40ကျန်တဲ့အခါဘုန်းကြီးကရောက်လာတဲ့အခါကျတော့အဲဒီကတင်လက်ရှင်ဆရာကြီးတွေကိုမလုပ်ကြလေဆိုဘာမှလုပ်ကြသာသနာမှာနေပြီးတော့သူများလူတာတန်းတာတွေစားပြီးဘာမှမလုပ်ရင်အပြစ်ကြီးတယ်ပဲအဲဒီတော့ကုသိုလ်ဖြစ်အောင်လုပ်လို့ရမယ်ဆိုပြီးတော့ဒီနေ့ကိုတရား၄ချိန်ထိုင်ရမယ်ဆိုပြီးဘုန်းကြီးကဥဆောင်ပြီးထိုင်တယ်ဖြည်းဖြည်းနဲ့ဒီကလေးလက်ကြတော့တာကိုတင်လက်ရှင် နောက်ဘာပဲကြံတော့တုံးဆိုတော့တက်ကြီးတဲ့သီလရှင်ကြီးတွေပဲကြံတော့အဲဘယ်မှာပြောင်းစရာဘယ်မှာရွှေ့စရာမရှိတဲ့သီလရှင်ကြီးတွေကြံအဲဒီကြံတော့လေးလေးချိန်လောက်တရားထိုင်ရမယ်ဆိုတော့လာလာထိုင်ရတာပေါ့လေသူတို့အဲ့ဒီခါမှာကိုခင်းလေးနဲ့ကိုထိုင်နေကြနေရလေးကိုခင်းလေးတွေပါယူလာပြီးထိုင်တယ်သူထိုင်နေကြနေရဘူးတရားသီလရှင်ကနေရာယူလို့ရှိရင်အခင်းလေးခင်းထားတယ် ခါတဲ့နောက်ကနေရပြီမဲ့ तू မကြည့်နိုင်ဘူးကြည့်ဘုန်းကြီးအားလုံးစုံမှဘုန်းကြီးလည်းတရားထိုင်တာဆိုတော့ဒီလိုခုံမော်သူတို့ကရှေ့ကဘုန်းကြီးကခုံမော်နေထိုင်ပြီးသူတို့စုံအောင်စောင့်ပြီးကြည့်အဲဒီလိုပဲဟိုနောက်ကထိုင်နေတဲ့သီလရှင်ကသူ့နေရာကိုတခြားယောဂီတခြားသီလရှင်ကထိုင်လို့မကျေနပ်ဘူးတရားတရားမှတ်လို့မရဘူးအဲ့ဒီနေရာပဲသူကွက်ကြည့်ကွက်ကြည့်နေလို့ဒီကတရားလဲဖြုတ်ပြီးရော ဟိုဒီလဲရှင်ကလည်းထသွားတယ်အဲ့ဒီခင်ကြီးကောက်ယူပြက်တယ်ကောက်ယူပြီးလို့ပြက်တယ်ဒါကြောင့်ဟိုတရားထိုင်တဲ့နေရာလေးတော့ကိတ္တကဏရွှေ့ရတာတော့မကျင့်တာလုံးလို့ရှိရပုံမှန်သီလနဲ့ပြည့်စုံတဲ့လူကပုဂ္ဂိုလ်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရောက်လာတော့ဒီနတ်ကနေရာရွှေ့ရတော့မကျင့်နဲ့အဲအောင်းနတ်တွေဖြစ်တဲ့အတွက်သားတွေသမီးတွေရှိတယ်သူတို့မှာ အဲ့ဒါကလေးတွေကလည်းပဲကိုနေရတဲ့နေနေကြနေရမှုတော့အိမ်ပြန်မယ်အိမ်ပြန်မယ်ဆိုတာကိုအဲ့ဒီကြတော့မိခင်ဖြစ်တဲ့နှက်ကခဏလေးနေပါအောင်စောင့်ပါအောင်သိခံပါအောင် ပေါ့သားလေးတွေသမီးလေးတွေဒီကိုတော့ကြာကြာမနေပါဘူးတရားနေပြန်အဲ့တော့သူပြန်သွားမှကတော့နေရငါတို့အိမ်ကတော့ပြန်နေရအောင်အဲ့ဒီလိုနဲ့ကိုရောလေးပြန်လှုပ်ပြန်လှုပ်နေကြည်တာမပြန်ဟိုကလည်းပဲဩတိုးတယ်မှာပဂရိလိုင်ကူလေး ဒီနေရာလေးနဲ့တရားထုတ်လို့ကောင်းလိုက်တာဟိုကဆုံးခံဆုံးလူခံတော့လည်းပဲဆုံးဘက်ကထောက်ပံ့လူရမ်းမဲ့ပုဂ္ဂိုလ်လည်းယံနဲ့ဖြစ်တော့အေးအေးဆေးဆေးပဲတရားထုတ်တော့ဒီနေ့ပြန်လို့ဒီနေ့ပြန်လို့လည်းကြည့်တယ်ပြန်မဲ့ပုံစံမပေါ်တော့အင်းဒီကိုတော့ပြန်အောင်ဘယ်လိုလုပ်ရပါမလဲဒီကိုတော့ပြန်အောင်ဘယ်လိုလုပ်ရပါမလဲနတ်ကပြစ်ရှာတော့တာဒီကိုတော့အဲဒီကိုတော့ပြစ်ရှာတယ်ဘယ်လိုမှရှာလို့မတွေ့ဘူး ဘာလို့ရှာတွေ့တော့မလဲတရားပဲမှတ်နေတဲ့ပုဂ္ဂိုလ်ဘယ်လိုမှရှာမတွေ့ဘာပြည့်မှသူ့မှမရှိဘူးအဲ့ဒီကြတော့ဘာလို့ရလဲဆိုတော့ဆွန်းကန်အိမ်မှာရှိတယ်ဆွန်းဆွန်းလောင်းတူတယ်အဲ့ဒီဆွမ်းမကြီးရဲ့သားလေးကိုလေပင်လိန်ထားလိုက်တဲ့နတ်အဲနတ်ကင်နေလို့ခေါ်တာပေါ့နော်အဲဒီမှာလေပင်ကိုနတ်ကလိန်ထားလိုက်တော့လေပင်ကြီးလဲနေတော့ပါးစပ်ကလည်းစီလို့မရမျက်လုံးတွေကလည်းပိတ်လို့မရ အဲ့ဒီမှာမျက်ရည်တွေနဲ့နာရည်တွေနဲ့ပါဇက်ကတရည်တွေနဲ့ကြာပြီးတော့နေဘာမှအစာနဲ့စားလို့မရဘူးဒီလိုဖြစ်နေအဲ့လိုဖြစ်နေပြီးတော့သူကိုယ်တိုင်လှုပ်ထားတဲ့ဟာကိုသူကိုယ်တိုင်သွားပြီးတော့အဲ့ဒီအိမ်မှာပုကတ်ပြီးတော့ပြောတယ်နင်တို့သားလေးပြောရှင်တော့ပြောရှင်တာပေါ့ဟိုလိုပြောရှင်နင်တို့အိမ်မှာဆုံးခံကြွနေတဲ့ဆုံးခံကြွလာတဲ့အဲ့ဒီကိုရောစီမှာဆေးတောင်းတဲ့ ဆုံးခံလာတဲ့ကိုလိုစီမှာဈေးတောင်းခိုင်းတာအဲ့တော့ဈေးတောင်းခိုင်းတော့အဲ့ဒီဆုံးမကြီးကဘုန်းကြီးတွေစီကဘာမှမလိုချင်ဘူးမတောင်းချင်ဘူးဈေးလည်းမတောင်းချင်ဘူးဆိုတော့ तू ကဈေးတောင်းပြီးတော့ဒီကလေးကိုကုလိုက်ရင်ပျောက်သွားရင်ဒီဘုန်းကြီးဈေးကုတယ်ဆိုပြီးတော့ယဟန်တန်ခါများဟာဈေးမကုရဘူးဘေဒင်မဟောရဘူးယရဏဒီပါဖျောင်းနိုင်စသည်မပေးရအောင်အဆောင်တွေပါတွေမပေးရအောင် အဲ့ဒီလိုဆိုတော့ဒီကိုယ်တော်ကိုဆေးကုတယ်ဆိုတဲ့အပြစ်နဲ့လိုင်ကိုကမောင်းထုံမလို့စိတ်ကူးတာကြံစီတာသူ့ဟာလို့ဘုရားတေကမာကြီးကဘုန်းကြီးတွေစီကဘာမှတောင်းညင်တော့ဘူးဆိုတော့မတောင်းညင်ဘူးဆိုတော့မရပြန်ဒီလိုဆိုရင်အဲ့ဒီဘုန်းကြီးမှာကရိုးနာပေါ့နာလေးနှာခေါင်းနဲ့နှာလိုက်နှာချီတယ်ပေါ့အကျိုးတွေကြောတက်နေတာတွေပြည့်အောင်ပေါ့လေဒါတော့ဆောက်တည်တဲ့ပုံကိုယ်တွေမှာဒီလိုဆေးလေးတွေဒီလိုနှာလေးတွေပါတတ်တယ် အဲ့ဒီမှာကိုရုံလေးစီကနေပြီးတော့အဲ့ဒီကရုဏာလေးတောင်းတောင်းပြီးတော့သင်သားရဲ့နှာခေါင်းဖျားလေးမှာ တင်ပြီးတော့မှုတ်လိုက်အဲ့ဒီသင်သားဒီစက်ကြီးလင်းကြီးတော့ပျောက်သွားလိမ့်မယ်အဲ့ဒီမှာကရုဏာလေးတောင်းလို့တောင်းညင်မှု။ဟောဒီကရုဏာကြီးမှာရှားမှာရှားတော့လူတိုင်းလူတိုင်းကဘုန်းကြီးဆရာဆိုလကားလူကျင်တယ်။အခုဒီကရုဏာကြီးကဘုန်းကြီးဆရာဆိုဘာမှမလူကျင်ဘူးဆိုတော့တော်တော်လေးကရုဏာကြီးပဲ။ အဲ့ဒါနဲ့ဘာမှလုပ်လို့မရပြန်ဘူးသူနတ်ကကိုယ့်အကိုဖန်တီးအပြစ်ကိုဖြစ်အောင်ဖန်တီးယူနေတာပေါ့သဘောအားအဲ့ဒီလိုနဲ့ဘလို့မှပြောမရတော့ကဲဒီလိုဆိုရင်အဲ့ဒီကိုတော်လေးရဲ့ခြေတော့ဆေးရဲ့ရေခြေဆေးရေကိုမရနိုင်ဘူးလားခြေဆေးရေရလို့ရှိရင်အဲ့ဒီခြေဆေးရေလေးနဲ့တင်သားကိုတောင်းလိုက်အဲ့လိုဆိုပြောက်သွားလိမ့်မယ်ခြေဆေးရေတော့ရနိုင်ပါလေဆိုပြီးတော့အဲ့ဒီမှာရဟန်းတော်လေးကြွလာတဲ့အခါကာလမှာ ခုံလေးပေါ်မှာကျန်းတော်လေးထိုင်မှုခင်းလေကြားတွေကလာရတာဆိုတော့ခြေတော်တွေရှင်ဒီပါတွေပေးလာမှာပေါ့ရှင်ဘုရားရှင်ဘုရားခြေတော်တွေလည်းပဲရှင်ဒီပါတွေနဲ့ဆိုပြီးတော့အဲ့ဒီသုံးမကြီးကအပေါ်ကနေပြီးတော့ခြေတော်ကိုကြီးခွက်နဲ့ရေလောင်းအောက်ကနေပြီးတော့စလုံးနဲ့ခံထားလိုက်ခံပြီးတော့သူသားလေးတောက်လိုက်တဲ့ခါကျတော့အဲ့ဒီမှာယောဂပြောက်သွားတယ်လေပင်ရလေနေတဲ့ယောဂပြောက်ဒီရဟန်းတော်လေးလည်းအဲ့ဒီအိမ်မှာသုံးနေပါလေခံယူပြီးတော့ဖုံးပေးပြီးတော့ပြန်ကြွ လိုင်ကူဘောင်းဝရောက်တဲ့အခါကလည်းကြတော့လိုင်ကူဆောင်လာကဘယ်နဲ့လဲဆေးဆရာကြီးပြန်လာပြီလားဟင်သူကဆေးဆရာကြီးဖြစ်အောင်သူကလုပ်နေတာဆေးဆရာကြီးပြန်လာပြီလားဆိုဒီယဟန်တော်ကိုအပြစ်အာဘသိအောင်မို့ဒါမှမဟုတ်ဆေးကူတာတို့ဆေးပေးတာတို့ဘေးရင်တို့ဓာတ်ရိုက်တို့ရရရာတို့စသည်လုပ်ပြီး လုတ်ပြီးလို့ဟိုပုဂ္ဂိုလ်ကအောင်မြင်သွားလို့အောင်မြင်သွားလို့ကြောင်းကြီးဆောက်လို့ရင်အဲ့ဒီယဟန်တော်ဟာကြောင်းပေါ်မတက်သေးဘူးကြောင်းရိပ်နင်းတာနဲ့အဘသက်ဟာဒကာရမကြီးကငါတို့ရဲ့ဇီးပွားရေးတွေကြီးပွားအောင်လုပ်ပေးတယ်အဆောင်တွေပေးတယ်သို့မဟုတ်ယာရုကုံယာရုတွေပါတွေတက်အောင်အဆောင်တွေပေးတယ်ဟဲ့လို့အဆောင်တွေပေးလို့ဂျေစုတင်လုံးလို့အဲ့ဒီပုဂ္ဂိုလ်စားစရာသွားပြီးဆွန်းသွားလူတယ်မုံပွဲတီစားလူတယ်ခဲပွဲလူတယ် အဲ့ဒီခဲဝင်အဲ့ဒီဆွမ်းကိုဖုံးပေးတိုင်းဖုံးပေးတိုင်းအဘတ်တဲ့ဒါကြောင့်မို့ယဟန်တော်ဒီမှာအဲ့ဒီလိုဗေဒင်ဟောဓာတ်ရိုက်စိကုဒီလိုမလုပ်အောင်အဲ့ဒီလိုလုပ်ရင်အပြစ်အဘတ်တဲ့နေတယ်အဲ့လိုဆိုတော့ तू ကအပြစ်တင်အောင်မို့နတ်ကဖန်တီးယူတာ तू ကဒါပေမဲ့လို့မရမရပေမဲ့အခုခြေတော့ကခြေစည်းရည်နဲ့ तू ကဆွဆွဲပြီးတော့စိကုတယ်ဆိုပြီးတော့ဘယ်နဲ့လဲဆေးဆရာကြီးပြန်လာပြီလားပြောတော့ အဲ့ဒီမှာရဟန်းတော်လေးကအတင်းဘသူလဲဘာမှလူမမြင်မဲနဲ့အတန်ပဲကြားရတော့တင်းဘသူလဲမေးတော့ကျွန်ုပ်ဒီလိုင်ကိုစောင့်တဲ့နတ်ပဲဆိုတော့ကျွန်ုပ်ဟာစိတ်မကူဘူးတင်းစိတ်ကူတယ်မကူဘူးစဉ်းစားကြည့်ပါလေတင်းစိတ်ကူပါလေဟိုကလည်းဆွဆွဲတယ်ဒီကလည်းမဟုတ်ဘူးစိတ်မကူအဲ့ဒီမှာတင်းစဉ်းစားကြည့်ပါကဲထားပါတော့ဒီပြင်ဟို နောက်နောက်ကဟာဒီအတိတ်ကဟာဒီထားတော့အခုဒီနေရောတင်းစိတ်မကူဘူးလားမကူဘူးနေတင်းအိမ်မှာ ဆုံးခံအိမ်မှာဒီမှာကလေးလေးဖြစ်နေတာကိုတင်းရဲ့ခြေစည်းရည်နဲ့တောက်လိုက်တာနဲ့ပျောက်သွားတယ်ဆိုတော့ဒါတင်စိတ်ကူးခဲ့တာပဲဆိုအာကျွန်တော်စိတ်ကူးတာမဟုတ်ဘူးငါရဲ့ပယောကဘာတစ်ခုမှမပါဘူးတဲ့ငါငါခြေတော့ကိုဆေးလိုက်ဆေးပြီးတော့ဒီရည်နဲ့အဲ့ဒီတင်သားလေးကိုတောက်လိုက်တင်ယောကပျောက်လိမ့်မယ်ဆိုတာမျိုးငါတစ်ခုမှမပြောငါသိလည်းမသိဘူးအဲငါခြေတော့ကိုဒီမှာပုံကနေလောင်းသွားတာသိတယ်ခန့်ယူသွားရင်ခန့်ယူသွားတာသိတယ်ဒါပဲသိလိုက်တယ်ငါလုတ်ခိုင်းတာမဟုတ်ဘူးသူ့ဟာသူလုတ်တာ ဒါကြောင့်မို့ငါစေးကူတာမဟုတ်ဘူး။ဟိုကလည်းတင်ပဲစေးကူတယ်တင်ချီတော့စေးရည်နဲ့တောင်းလိုက်လို့ပျောက်တယ်ပေါ့။အဲ့ဒီလိုဖြစ်ပြီးတော့နေတဲ့အချိန်မှာယဟန်တော်လေးကဆင်းရဲနေတယ်။သူယဟန်ဘဝကို ရောက်လာတဲ့နေ့ကစပြီးတော့ယနေ့ထက်တိုင်အောင်သူ့ရဲ့တီလာတွေကညှိုးတာခြောက်တာကြောင်တာကြားတာစွန့်တာကွက်တာအပြစ်အဘာတင်တာတွေများ तू ပြုတ်လို့မိသလားလို့သူဟာသူပြန်ပြီးတော့ဆင်ញံနှလုံးသွင်းကြည့်လိုက်တဲ့အခါကျတော့ သူ့ရဲ့သီလတွေဟာဖြူသင်းပုတ်တဲ့ကဲ့သို့ဖြူစင်နေတာကိုသိရတယ်။အဲလိုဖြူစင်နေတာကို တွေ့ရတော့သီလစင်ကြယ်နေတာကိုတွေ့ရတော့အဲ့ဒီယဟန်တော်လေးရဲ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလား။အဲ့ဒီမှာဝမ်းသာမှုဆိုတဲ့ပီတိတွေဖြစ်တယ်။ငါမှဘာအပြစ်မှမရှိဘူးငါမှဘာအာမမှတင်တာမရှိဘူးငါမှအာလုံးငါသီလတွေဟာအထူးစင်ကြယ်တယ်ဆိုတာကိုသိရတော့အဲ့ဒီမှာဝမ်းသာအဲ့ဒီဝမ်းသာမှုပီတိလေးကိုပြန်ပြီးတော့တရားနဲ့ရှုမှတ်သွား နှလုံးသွင်းသွားအဲ့ဒီဝမ်းသာမှုလေးကိုဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာမှုလေးကပေါ်လာလိုက်ပြတ်သွားလိုက်ပေါ်လာလိုက်ပြတ်သွားလိုက်ပေါ်လာလိုက်ပြတ်သွားလိုက်အဲ့ဒီဟာလေးကိုရှုနေရင်းနဲ့ပဲနောက်ခန္ဓာကိုယ်ပေါ်ကနေပြီးတော့အခြားအခြားပေါ်လာလေးတွေကိုရှုလိုက်တာမကြာမီမှာပဲအဲ့ဒီနိုင်ကူဘဝမှာမတ်တဲ့ရက်ပြီးတော့နေရင်းနဲ့ပဲဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့အစဉ်စဉ်တက်ပြီးတော့ဟောကိလေသာအသောကုန်ခံပြီးယဟန္တာမထေရကြီးဖြစ်သွားတယ် ဒါရက်ရှုတာလားထိုင်ရင်ရှုတာလားဒါကြောင့်မို့ရက်ပြီးရှုရင်းနဲ့ရောတရားမတွေ့နိုင်ဘူးလားတရားမရနိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဟာရက်တဲ့ဣရိယာပုလေးနဲ့လည်းပဲအနေထားအရာကိုဟာမတ်တဲ့ရက်နေတယ်ဆိုရင်အဲ့ဒီရက်နေတဲ့အချိန်လေးမှာကိုဟာကိုမျက်စိလေးမှိတ်ပြီးတော့နှလုံးသွင်းရှုမှတ်လို့ရောမရဘူးလားအခုစွန်းစားသွားတဲ့အခါမှာဘုန်းကြီးတို့မရောက်ခင်လေးမှာရက်မနေရဘူးလားကဲအဲ့ဒီအချိန်လေးရောရှုလို့မရဘူးလားရတယ် အဲရှုတာလည်းရှုပေါ့နော်နည်းနည်းလေးလည်းမျက်စိလေးလည်းဖွင့်ကြည့်ဒီလိုမဟုတ်ရင်နောက်ကလူကတွန်းလိုက်နောက်ကနောက်ကလူကတွန်းလိုက်လို့ရှိတာတို့ကတို့ဖြစ်နေဦးမယ်ဒါကြောင့်မို့အဲ့ဒီလိုရက်ပြီးတော့ရှုမှတ်ရင်းလည်းပဲတရားသိနိုင်တယ်တရားတွေ့နိုင်တယ်တရားဘောတွေပေါက်နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမြတ်စွာဘုရားကဒီဣရိယာပု၄ပါးမှာထိုင်ရှုတာကိုပဓာနာထားပြီးရှုရမယ်လို့ဟောပေမဲ့ ဒီရက်တဲ့ဣရိယာပုဈဉ္ဉံဣရိယာပုလျောင်းတဲ့ဣရိယာပုဟာအချမ်းရမ်းနေပဲသူကတာမင်ညပဲတကယ်အထောက်အမှာကဗราဏကဘယ်ဣရိယာပုလဲအထိုင်ဣရိယာပုဟာဗราဏအထိုင်ဣရိယာပုကိုဗราဏထားပြီးတော့တခြားဣရိယာပုတွေကသူ့ရဲ့အချမ်းရမ်းနေပဲရမ်းနေတဲ့အချိန်လေးပဲဒီလိုရမ်းနေကြလေးရှုသွားလို့ရတယ်သွားနေတဲ့အချိန်လေးသွားကြိုက်ပြီးမှတတိမလွတ်စင်းနဲ့ရှုမှတ်သွားလို့ရတယ် လျောင်းတဲ့ချိန်လေးမှာလည်းပဲအိမ်မပြုံမချင်းလျောင်းတဲ့ဣရိယာပုနဲ့ရှုလို့ရတယ်။အဲဒီလိုရှုမှတ်ခြင်းဖြင့်အခုရက်တဲ့ဣရိယာပုလေးနဲ့ရှုမှတ်သွားရှုမှတ်နှလုံးသွင်းရင်းနဲ့ပဲကိရိတာအသောကုန်ခံရဟန္တာဖြစ်သွားတာတေတမတိ။ဘုန်းကြီးတို့ပဒါစာရာဆိုတဲ့မတိပဒါစာရီဆိုရင်ထီထီမာလေးလည်းပဲမတ်တက်ရရင်နဲ့ရဟန္တာဖြစ်တယ်။ပဒါစာရီဆိုတဲ့အမျိုးသမီးဟာမတ်တက်ရက်နေတာ။ သူ့ရဲ့လေကားရင်းကခြေဆေးအင်းမြင်မှာခြေဆေးနေရင်းနဲ့မမြဲတဲ့သဘောတွေကိုညာသက်ဝင်သွားတာအဲ့ဒီအချိန်မှာမြတ်စွာဘုရားကရှင်နမဗဒ္ဒစာရီ သင်အခု တွေ့နေတဲ့တရားသိနေတဲ့တရားအမှန်ပဲလို့မြတ်စွာဘုရားကကိုယ်တိုင်သူ့ကိုအားပေးတဲ့စကားလေးပြောလိုက်တာဘုရားရှင်ကိုယ်တော်တိုင်အားပေးထောက်ခံလိုက်တယ်ဆိုတော့ဗဒ္ဒစာရာဟာဝမ်းသာမလားဝမ်းနည်းမလားဝမ်းသာတာပေါ့ဘုန်းကြီးတို့အခုယောဂီများလည်းတရားမှတ်တယ် တရားမှလို့ကိုဒီလိုသိတာလေးတွေပြောတယ်ကိုဖြစ်တာလေးတွေပြောတယ်ကိုယ့်ရဲ့ကမ္မဋ္ဌာန်းဆရာဒါအမှန်ပဲဒီတိုင်းသိရမယ်ဒီတိုင်းသိရမယ်ဒါမှန်တယ်ဒါဝိပဿနာဉာဏ်ပဲလို့ပြောလိုက်ရင်စိတ်ထဲမှာဘာဖြစ်သွားလဲအမှန်တန်ဝမ်းသာသွားအဲ့ဒီလိုပဲအခုဒီမြတ်စွာဘုရားကိုတော်တိုင်ကချက်နမပတ္တစာရသင်အခုသိနေတဲ့တရားဟောအမှန်ပဲလို့မြတ်စွာဘုရားကအမေ့ရှိလိုက်တယ်အဲ့ဒီအချိန်မှာဝမ်းသာပီတိတွေဖြစ်ပြီးအဲ့ဒီပီတိမှတဆင့်ရှုမှတ်ပွားများအထုတ်လိုက်တာဟောခြေစည်းအင်းပြင်ပေါ်မှာမတ်တက်ရရင် လေသာအာသောကုန်ဖမ်းပြီးယဟန္တာထေရီမာကြီးဖြစ်သွားတယ်။ဒါကြောင့်ရက်ပြီးရှူရင်းနဲ့လည်းပဲတရားဓုတွေရနိုင်တယ်တရားတွေတွေ့နိုင်တယ်တရားတွေသိနိုင်တယ်။ဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပုဏ္ဏစာပရံဘိက္ခဝေဘိက္ခုကိသံတော်ဝကိသံမိတိပဇာနာတိထီတော်ဝါထီတော်မိတိပဇာနာတိဘေကဝေယဟန်တော်များဦးချက်သားတို့ခုနဇာပရံရှုမပွားများအာထုပ်ပုံနောက်တစ်မျိုးကဘေကုယဟန်သည် ဝါတရားအထုံးနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္စတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစေမူလီကိစ္စမိလီသွားသည်ဟူ၏ပါဇာနာတိတိဤဝါတိအောင်ရှုပါလေထီတော်ဝါရတ်တော်လီဝါရတ်လျင်လီဝါရတုံးရစေရခိုက်ရစင်မူလီထီတော်မိလီရတ်သည်ဟူ၏ပါဇာနာတိတိဤဝါတိအောင်ရှုပါလေ ဣတိဤသို့ဘဂဝတုဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဘောဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းတာတုတာတုတာတု